ရင်ဝဲသင်သွင်းမနာစိတ်အလှကိုနေညမရွေသင်စစ်သေးလောမြစ်ကျေကိလေတွေ့တဲ့ပေသောထောက်ထွေနီးဖြင့်ရောက်စေလွင့်မှမလဲမကြာသင်ခန္ဓာသည်သင်ခန္ဓာသည်ချမ်းသာ ဖုံးနိဗ္ဗာန်သွားသည်သတ္တိယ ဥပ္ပကိလေသာ16မျိုးတဲ့ဒီဥပ္ပကိလေသာ16မျိုးစိတ်ထဲမှာဝင်လာရင်နီး6နီးတို့မှာတနည်းနည်းနဲ့ပယ်တတ်ပြရမယ်တဲ့အဘိဓါဝိသမလောဘသူတော်ဘာစိစိမ်ကိုရှိရှိကြံစည်မှုမတရားတဲ့လောဘဗျာပါဒသူတော်ဘာပျက်စီးအောင်ကြံစည်တဲ့စိတ်ထားကောဒသိသိုးမှုဒေါသထွက်မှုဥပနာဟယံညိုးဖွဲ့မှု မက္ခသူတော်ဘာကျေးဇူးကို ခြေဖြက်မှုကျေးဇူးမှုကျေးကံမှု ပလာတာမိမိတဲ့ဂုံကြီးသားတဲ့လူတွေမိမိတဲ့အစဉ်တန်းသားတဲ့လူတွေကိုတက်ပြီးတော့ဖက်ပြိုင်မှုအိတ်သာမိမိတဲ့သူတော်ဘာပါသွားတာကိုမနာလိုမှုဒါတွေစိတ်အညစ်အကြေးတွေပဲတဲ့စိတ်ထဲမှာတင်းနေတဲ့မကောင်းတဲ့စိတ်ထားတွေမစ္စရိယနှမျောတွန့်တို့ဟုဝန်တို့ဟု မာယာမိမိအပြစ်ကိုဖုံးလွှမ်းခြင်းဖုံးလွှမ်းလို့တဲ့စိတ်ထားအဲမာယာစိတ်ထားတဲ့သာထေယမိမိမှာမရှိတဲ့ဂုဏ်ကိုရှိလေရောဟန်ဆောင်ဝါကြွားလိုခြင်းဒါလည်းစိတ်ညစ်ကြီးတွေပဲတဲ့မိမိမှာမရှိတာရှိလေရောသူများထင်အထင်ကြီးသေးလို့လားစိတ်အညစ်ကြီးတွေပဲဒါတွေဝင်လာပယ်ဖြောက်ပြရမယ်ထံပ မယူသေးမကိုင်းဆိုင်လို့ချင်းကြီးတဲ့လူတွေအနေအားဖြင့်ကြီးတဲ့လူအကျင့်သိက္ခာအားဖြင့်မြင့်မြတ်တဲ့လူတွေဘုရားတရားသံဃာယတနာသုံးပါးအစာရတဲ့ယူသေးသေးယူသေးအယူသေးတိုက်တဲ့အရာဒီပေါ်မှာမယူသေးမကိုင်းဆိုင်လို့ချင်းထံပါတာရံပတာရံပဆိုတာသူတစ်ပါးတဲ့ကဲပုံကဲပြီးတော့ပြုလိုတာတဲ့ကုသိုလ်ဘက်မှာမဟုတ်ပါဘူးအကုသိုလ်ဘက်မှာ အကုသိုလ်ဘက်မှာသူကအရက်တစ်ခွက်တောက်တယ်ဆိုငါကနှစ်ခွက်တောက်မယ်ဆိုတဲ့စိတ်ထားသူကကြက်တစ်ကောင်တတ်တယ်ဆိုလို့ရှိရင်ငါကကြက်နှစ်ကောင်တတ်မယ်ဆိုတဲ့စိတ်ထားသူကရုပ်ရှင်တကားကြည့်လို့ရှိရင်ငါကရုပ်ရှင်နှစ်ကားကြည့်မယ်ဆိုတဲ့စိတ်ထားမယ်ဒီစိတ်ထားရရှိကြမှာမဟုတ်သူရုပ်ရှင်တကားကြည့်ငါနှစ်ကားကြည့်မယ်ဆိုတဲ့စိတ်ထားရရှိမှာဟုတ်မှာမဟုတ်အဲ့ဒါလေသာရံဘပဲတဲ့အဲ့ဒီစိတ်တွေဟာစိတ်အငြိကြီးတွေပဲတဲ့ အာရမချုပ်ချယ်တယ်လို့ကြည့်ရပါတာပြန်တယ်ဒီစိတ်ညစ်ကြေးတွေဝင်လာပြီဆိုလို့ရှိရင်လည်းကြော်သေးပြရမာနထောင်လွှားတက်ကြွမှုအတိမာနဘဝင်မြင့်နေမှုဒါတွေလည်းစိတ်ရဲ့အညစ်အကြေးတွေပဲမဒမာညစ်မှုအသင်မာညစ်မှုဥစ္စာမာညစ်မှုကျမ်းမာရေးခေါ်တဲ့အာရောကြမာညစ်မှုပမာဒမိတ်လျော်နေမှုကုသိုလ်တရားတွေကိုမိတ်လျော်နေမှု အဲ့ဒီတရားတွေအလုံးဟာတဲ့စိတ်အညစ်အကြေးတွေပါပဲတဲ့စိတ်ထဲမှာတင်းနေတဲ့အညစ်အကြေးတွေပဲတဲ့ဒီနာဒီထဲမှာဘာတွေမပါတယ်လို့ဆိုတော့စိတ်အညစ်အကြေးတွေကလောကမှာသိမထင်ရှားလာတဲ့အရာတွေမပါဘူးဥဒိစ္စစိတ်ပြောင်းလဲမှုပုဂ္ဂုသနောင်တဘူဝမှုဌိနမိတ်တာစိတ်စေတသိက်လေးလံထိုင်မိုက်မှုအဲ့ဒီတရားတွေလည်းစိတ်ရဲ့အညစ်အကြေးတွေပဲသို့တော်လည်းပဲဝဋ္ထတုတ်ဒေသနာတော်မှာ ကျန်တဲ့ဥဒိစ္စကုက္ကုသထိနာမိတ်တာအစိုက်တဲ့စိတ်အမြင့်ကြီးတွေဟာဒီ16ပါးထဲမှာအတွင်းဝင်သွားပြီအကျုံးဝင်သွားပြီလို့ဘုရားရှင်ယူဆတော်မူတဲ့အတွက်ထုတ်ပေါ်ပြီးတော့သရုပ်အားဖြင့်ဟောတော်မူခဲ့ဒီ16ပါးပဲဘုရားရှင်ဝဋ္ထတုတ်ဒေသနာတော်မှာစိတ်အငြိကြီးအနေနဲ့ဟောခဲ့ဤ16ပါးစိတ်အားမဲစေဝဋ္ထတုတ်မှာထုတ်ပြသည် ကိလေမှန်သမျှကြံ့ညတာတွေသူတို့လည်းစိတ်မဲညစ်ကြည့်စေကြံတဲ့ဌိနမိတ်တာဥဒ္ဒဇကုက္ကုဇာအစာရတဲ့ကိလေသာတရားတွေလည်းပဲတဲ့စိတ်ကိုညစ်မဲစေတတ်တဲ့ဥပကိလေသာတရားတွေပါပဲတဲ့ဒါတွေကိုတော့သူတို့အချင်းသိချထုတ်ဖို့ပြီးဘုရားရှင်မဟောခဲ့ဘူးဒီတော့ဘာပဲဖြစ်ဖြစ်မိမိသူတစ်ပါးနှစ်ဦးမှတဦးကိုထိခိုက်နစ်နာစေတဲ့စိတ်ထားမိမိစိတ်မှာဝင်နေပြီဆိုရင်အဲ့ဒါမိမိစိတ်အညစ်အကြေးတင်တယ် လူရဲ့အတူချင်းလို့ရှိရင်ဒါပဲမိမိကိုဖြစ်စေသူတစ်ပါးကိုဖြစ်စေထိခိုက်နေလာစေမဲ့စိတ်နေစိတ်ထားတွေမိမိတဏ္ဍမှာဝင်နေပြီဆိုရင်မိမိစိတ်ရဲ့စင်ဟာအငြိအကျေးတင်နေပြီအဲ့ဒီအငြိအကျေးကိုတနည်းနည်းနဲ့လျှော်ဆေးပြပါမလျှော်ဆေးဘူးဆိုလို့ရှိရင်မကောင်းတဲ့အပြော့တွေမကောင်းတဲ့အလုပ်တွေကနေပြီးတော့မကောင်းမျိုးတွေခံစားနေရမယ်တကယ်လို့အဲ့ဒီအငြိအကျေးတွေတခုမှမရှိဘူးဆိုလို့ရှိရင်တော့ သင်ကျဲနေတယ်ဆိုလို့ရှိရင်တော့ဝမ်းသာစရာပေါ့အဲဒါလိုအငြိအကျေးတွေစိတ်ထဲဝင်နေတဲ့အငြိအကျေးတွေကိုလျှော်သေးဖို့ရနီးချောင်းနီးတဲ့ပထမနည်းကတော့အဲ့ဒါလိုလောဘဒေါသဖြစ်เสียအာယုန်နေနဲ့မကြုံမတွေ့အောင်ကြောင်းနေတကယ်လို့များကြုံတွေ့လာလို့ရှိရင်လည်းပဲမကြုံမတွေ့ခင်ကတည်းကလောဘဒေါသဆိုတဲ့စိတ်အငြင်းကြီးမဖြစ်အောင်နေမယ်နှလုံးသွင်းမယ်ဆိုတဲ့ဆုံးဖြတ်ချက်ပထမကတည်းကရှိထားရမယ် တခါဘယ်နည်းနဲ့မှဒီလောဘဖြစ်စရာအာယုံဒေါသဖြစ်စရာအာယုံစိတ်အငြိအကျေးတင်စရာအာယုံတွေနဲ့မကြုံလို့တော့မဖြစ်တော့ဘူးကြုံရတွေ့ရတော့မှာပဲလို့အခြေအနေကဖန်တီးပေးလာလို့မဟုတ်ဒီအာယုံနဲ့တွေ့လို့စိတ်အငြိအကျေးဖြစ်လာရင်လည်းပဲတဲ့ယောနိတော်မနတိကာရထားပါတဲ့ကုသိုလ်ဖြစ်အောင်နှလုံးသွင်းပေးပေးပါတဲ့တင့်တင့်အောင်နှလုံးသွင်းပေးပါအသင်ပြေအောင်နှလုံးသွင်းပေးပါတဲ့ အဲဒါလို့ဆိုလို့ရှင်စိတ်အငြိအကျေးအဝင်အဝင်သက်တာပါတယ်တဲ့ယောနိသမနာတိကာရတင့်တင့်အောင်ဆင်ပြေအောင်ကုသိုလ်ဖြစ်အောင်နှလုံးသွင်းနေဆိုတာအကြောင်းအကျိုးဝေဘာစဉ်းစားပြီးတော့အကောင်းဘက်ကနေကြည့်တာအခြေအနေအရရအဖြစ်အပျက်အရရပုံကိုအမျိုးမျိုးကိုမကောင်းတဲ့ဘက်ကနေမကြည့်ဘဲနဲ့အကောင်းဘက်ကနေပြီးတော့ကြည့်တာဟာယောနိသမနာတိကာရအစဉ်ပြေအောင်နှလုံးသွင်းမှု ကုသိုလ်ဖြစ်အောင်နှလုံးသွင်းမှုတင့်တဲ့အောင်နှလုံးသွင်းမှုခေါ်တယ်အဲ့ဒါသိအရေးကြီးတယ်လေ့ကျင့်ထားလို့ရှိရင်ရညာနုလုံပတိညာချိန်ညှိလို့အဲနောက်တစ်ခုကအငြိအကျင့်မနေအောင်မေတ္တာပွားပေးပါတဲ့မေတ္တာဘာဝနာလေးမိမိစိတ်ကဏ္ဍမှာမိမိသူတစ်ပါးအတ္တဝါအလုံးကောင်းစားချမ်းသာစေလိုတဲ့စိတ်ထားလေးမိမိတဏ္ဍာမှာဖြစ်နေအောင်မေတ္တာပွားပေးပါနောက်တစ်ခုက သမထဘာဝနာပွားလို့ရှိရင်လည်းပဲအာယုံတစ်ခုတည်းပေါ်မှာစိတ်ဟာစူးစိုက်တည်ငြိမ်နေပလားဆိုလို့ရှိရင်ဘယ်အညစ်အကြေးမှမဝင်နိုင်ပါဘူးတဲ့ဒါကြောင့်သမထကမ္မထအာထုတ်ပြီးသမထဘာဝနာပွားပေးခြင်းအပြင်လည်းပဲစိတ်အငြိအကျေးစင်ကြယ်စေပါတယ်အကောင်းဆုံးကတော့တဲ့ဝိပဿနာဘာဝနာပွားပါခန္ဓာကိုယ်နဲ့စိတ်ထဲမှာဖြစ်ပေါ်သမျှသဘောတွေကိုဖြစ်ခိုက်ဖြစ်ခိုက်မှာစူးစူးစိုက်စိုက်တတိနဲ့စိုက်စိုက်ရှုပေးပါအဲ့ဒါလိုရှုပေးခြင်းအပြင် ခုနလောဘဒေါသအဆိုင်တဲ့ကိလေသာအငြိအကြီးတွေလည်းမဝင်နိုင်စိတ်စင်ကြယ်ပါတယ်တဲ့အဲ့ဒါလိုစင်ကြယ်တာမှနှစ်မျိုးနှစ်မျိုးကတစ်မျိုးကဘာလဲလို့ဆိုတော့အကျိုးကံဖြစ်တဲ့ခန္ဓာကိုယ်နဲ့စိတ်ပေါ်မှာဖြစ်ပေါ်သမျှသဘောတွေကိုစိုက်စိုက်စိုက်စိုက်ပြီးရှုနေတော့ဟိုအရှုကအာယုံပေါ်ရှုမှတ်စိတ်ကစူးစိုက်ပြီးကြာနေတော့ဟိုစိတ်ထဲမှာကိလေသာတွေမဝင်ခြင်းအပြင်စင်ကြဲနေတာတစ်မျိုး ဒါပါခေါ်လဲလို့ဆိုတော့ဝိက္ခမနပဟံခေါ်တယ်။ခွာသောအခြင်းပယ်ထားခြင်းတဲ့ကိလေသာတွေ။နောက်တစ်ခုကတော့အရှုခံအာယုန်ရဲ့ရုပ်သဘောအရှုခံရုပ်နံတို့ရဲ့အမှန်တဘာဝတွေကိုမမြဲတဲ့သဘောဆင်းရဲတဲ့သဘောအတ္တကောင်မဟုတ်တဲ့သဘောအစိုက်တဲ့အမှန်တဘာဝတွေကိုစိတ်လေးကသိသိသိသိသွားလို့ဒါတွေဖြင့်ဆွေးလန်းစရာမဟုတ်ဘူးတတ်မဲ့စရာမဟုတ်ဘူးတွေ့တာစရာမဟုတ်တဲ့ ရုပ်သဘောနာမ်သဘောမျှပဲလို့သိထားတဲ့အသိဉာဏ်လေးဖြစ်ပေါ်ဖြစ်ပေါ်လာတာနဲ့ပဲကိလေသာမဝင်နိုင်တာလောဘဒေါသမဝင်တာအဲအဲ့ဒါကိုတော့ဘာကိုလဲဆိုတော့တည်ငါပဟံအားဖြင့်ပယ်ထားခြင်းဝိပဿနာမှာကိလေသာအညစ်အကြေးကိုပယ်နည်းအဲ့ဒီနှစ်နည်းရှိတယ်ပယ်နည်းနှစ်နည်းရှိတယ်ဒါကြောင့်ဝိပဿနာပွားတဲ့နည်းကိုပေးထားတဲ့တတိပဋ္ဌာနာသုတ်ဥဒေသမှာမြတ်စွာဘုရားကဘယ်နဲ့ဟောထားလဲလို့ဆိုတော့ ဣဒဘေကဝေဘိက္ခုကာယေကာယ ानु ပတိဝိဟရတိအတ္တပိသမ္မဇာနောတတိမာဝိနေယလောကေဘိဇာဒေါမနတံဘေကဝေจิตာจิตမိတို့ဣရာဤငါမယသာသနာတော်၌ဘိက္ခုသန္တရာဘေကိုမျောတွေ့၍ကြောက်တယ်ငါဤจิตာจิตမိသည်ကာယေယောပေါင်း၌ အာတာပိကိလေသာကိုပူလောင်၆တွေ့စေတတ်သောပြင်းထန်တင်းရင်သည့်လုံလဝိရိယရှိသည်ဖြစ်၍သမဇာနောမှန်းစွာပြအဖြစ်တည်သည်ဖြစ်၍တတိမာမပြတ်မလားရှုမှတ်မှုတတိရှိသည်ဖြစ်၍ကာယေယုတ်အပေါင်း၌ကာယ ानु ပတ္တိယုတ်အပေါင်းမျှသာအတ္တကောင်ငါကောင်အသက်ကောင်ဝိညာဉ်ကောင်မဟုတ်ဟုရှုလျက် လောကေဥပါဒနဲ့ခန္ဓာ၅ပါးဟူသောလောက၌အဘိဓါဒေါမနတာမရှိမိလင်ဖြစ်ပေါ်လာနိုင်သောအဘိဓါနှင့်ဒေါမနတာကိုဝါလောဘဒေါသဥဆောင်၌ကိလေဥဆောင်တဲ့ကိလေသာအငြိအကျေးမှန်သမျှကိုဝိနေယဝိခမနာပဟံတည်ငါပဟံအာဖြင့်ပယ်ဖြောက်လျက်ဝိဟရတိနေ၏ တန်တရာထဲမှာလျှောက်လဲပြီးတော့တဘဝပြီးတဘဝတဘဝပြီးတဘဝဆင်းရဲလိုက်တစ်ခါချမ်းသာလိုက်တစ်လှည့်နဲ့အထက်ရောက်လိုက်တစ်ခါအောက်ရောက်လိုက်တစ်လှည့်နဲ့လဲနေရတဲ့ဒီသာသနာကြီးရဲ့ဆင်းရဲမှုကိုတဲ့ဘေးပဲအင်မတန်ကြောက်စရာကောင်းတဲ့ဘေးပဲလို့သိမြင်နေတဲ့ငါရဲ့ခြေသားခြေသမီးဟာတဲ့ဘာကိုရှုနေရမလဲဆိုတော့ရုပ်အပေါင်းကိုရှုခန္ဓာကိုယ်ခေါ်တဲ့ရုပ်သေးက ချောင်းသိပ်ဆိုးနေရတယ်ချောင်းဆိုးတဲ့လူကအပြင်ထွက်နေကြအပြင်ကနေနာရနော်ခန္ဓာကိုယ်ခေါ်တဲ့ရုပ်ပေါ်မှာစိတ်ကလေးစိုက်ပြီးရှုနေပါတဲ့အဲ့လိုစိုက်ရှုတဲ့အခါကျတော့အင်္ဂါ၃ပါးတော့ညီရလိမ့်မယ်တဲ့များများကြီးမဟုတ်ဘူးတဲ့အင်္ဂါ၃ပါးတဲ့ညီရလိမ့်မယ်အင်္ဂါ၃ပါးအဲ့ဒီအင်္ဂါ၃ပါးတဲ့ဆိုတော့ဒီအင်္ဂါ၃ပါးနဲ့ညီအောင်များတရားနာပရိသတ်မလိုက်နာနိုင်ဘူးလား အင်္ဂါ၃ပါးဆိုတော့နည်းနည်းလေးမဟုတ်လားနည်းနည်းလေးပဲအင်္ဂါ10ပါးမှမဟုတ်ပဲပဲ10ပါးဆိုရင်တော့9ပါးလောက်9ပါးတောင်ပိုများနေလို့မလို့မလိုက်နိုင်ဘူးထားတော့အခုကတော့အင်္ဂါ၃ပါးတည်းဆိုတော့နည်းနည်းလေးမဟုတ်လားနည်းနည်းလေးညာမလိုက်နိုင်ဘူးလို့ရှိသလားရှိပါဘူးပထမအင်္ဂါကအာတာပိတဲ့အဲ့ဒါလို့ရုပ်ကိုရှုနေတဲ့အခါမှာတဲ့ရှုတဲ့မြတ်စွာဘုရားရဲ့တတိတာဝကမှာပထမအင်္ဂါအာတာပိဆိုတဲ့အင်္ဂါနဲ့ပြည့်စုံရမယ် အာတာပိဆိုတာဘာလဲဆိုတော့အာတာပိကိလေသာကိုပူလောင်၆သွေ့စေတတ်သောပြင်းထန်တင်းရင်သည့်လုံလဝိရိယရှိသည်ဖြစ်၍ပထမရင်ရုပ်ကိုရှုနေတဲ့ဘုရားရှင်ရဲ့တတိမာတဲ့ပထမဆုံးအင်္ဂါကဘာလို့တဲ့တော့ပါတယ်အာတာပိအာတာပိဆိုတာဘာပါလဲ ပြင်းထန်တင်းရဲတဲ့လုံလောက်ဝိရိယတဲ့ဘလောက်ကြောင့်ပြင်းထန်တင်းရဲတဲ့လုံလောက်ဝိရိယရှိရမလဲဆိုကိလေသာတွေ6တွေ့သွားစေလောက်အောင်ပဲပြင်းထန်တင်းရဲတဲ့လုံလောက်ဝိရိယအဲ့ဒါလို့ဆိုတော့မြတ်စွာဘုရားကဟိုဟာရည်ရွယ်တာနဲ့တူတယ်ဒီနေ့မှ၄၅ချိန်ထိုင်၄၅ချိန်လောက်ဈဉ္ညာကြောက်ကြံတဲ့ချိန်တွေစကားပြောဒီလောက်ပဲရည်ရွယ်တယ်နဲ့တူတယ်နော်ဟုတ်ကဲ့လားဘလောက်ကြောင့်ရည်ရွယ်တယ်လဲဒါဖြင့်အစင်တဲ့ဖြင့်နော်အမြဲမပြတ် ပါတစ္ဆကိရိယာတဲ့မပြတ်မနာရှုမှတ်ခြင်းကိုပြုရမယ်တဲ့အဲ့ဒါလိုပြုမှသာရင်ကိလေသာဟာပူလောင်၆တွေ့သွားမှာမဟုတ်လားအဲ့ဒါလိုအဲ့ဒါလိုမပြတ်မနာမရှုမှတ်ဘဲနဲ့တနေ့၄၅ချိန်တိုင်း၄၅ချိန်စဉ်ညာကြောက်ကြံတဲ့အချိန်တွေမှာစကားပြောနေအမှတ်တွေလွတ်နေမဲ့ဆိုစကားပြောခြင်းအမှတ်လွတ်ချိန်မှာကိလေသာတွေဝင်မလာဘူးလား၆သေးရဲ့လားဘာဖြစ်သွားလဲသိုးနေတယ်နော်သိုးနေတယ်ဒါကြောင့် အဲ့ဒီသမ္မပဒံဝိရိယဟာအရေးကြီးဆုံးပဲတဲ့ပထမယင်ကအာတာပိကိလေသာကိုပူလောင်၆တွေ့စေတတ်သောပြင်းထန်တင်းရင်သည့်သမ္မပဒံလုံးလာဝိရိယရှိသည်ဖြစ်၍တကယ်ကြိုးစားရမှာတဲ့တော်မြုံနဲ့မရဘူးတဲ့ပေါ့ပေါ့နဲ့မရဘူးတဲ့နော်ည7နာရီကြရဲ့အိတ်မနေ့ကြတော့4နာရီခွဲထတယ်ဒါအာတာပိဟုတ်ပါမလားအာတာပူတွေပေါ့မဟုတ်ဘူးလားမပူဘူးလားအာတာ အဲ့ဒါလောက်ထားအဲ့ဒါလောက်ကြာမှနိုးအဲ့ဒါလောက်ကြာမှထားအဲ့ဒါလောက်ကြာမှနိုးပြီဆိုလို့ရှိရင်သူ့မှာကိလေသာတွေမဝင်ဘူးလားဝင်နေတော့ तू ပူသလားအေးသလားအဲ့ဒါ तू အာတာပီမလားပူမလားအဲအာတာပူတွေယောဂီတွေတဲ့တရားနာပရိသတ်တွေတဲ့အာတာပူတွေများသလားအာတာပီတွေများသလားအာတာပူတွေများတယ်နော်ဒါကြောင့်အာတာပူမများစေနဲ့တဲ့အာတာပီဖြစ်အောင်လုပ်ရပထမအင်္ဂါနော် ပြင်းထန်တင်းရင်သည့်သမ္မပဒံလုံးလဝိရိယရှိသည်ဖြစ်၍သမ္မပဒံဆိုတာသမ္မအမှား၌ပဒံကြိုးစားတာကြိုးစားတယ်ဆိုတာတော်ယုံတန်ယုံမဟုတ်ဘူးအသေးကြီးအပြတ်အသက်ကြိုးစားတာအဲ့ဒါပြောတာဓမ္မရတယ်တဲ့နာယိဒံတိတိလာမာရဝနာယိဒံအပိနဌာမတာနိဗ္ဗာန်အဓိကန္တဗံသဗ္ဗဒုက္ခပမောဇနံသဗ္ဗဒုက္ခပမောဇနံဆင်းရဲဟူသမျှမှလွတ်မြောက်စေတတ်သော လွတ်မြောက်ရာဖြစ်သောဣဒာနိဗ္ဗာန်၌ဤဒုက္ခခသိင်ကင်းခြင်းရာနိဗ္ဗာန်ကိုသိထိလမာရပရောရောပေါ်ပေါ်အာထုတ်ယုံမြဖြင့်နတ်လတ္တမရနိုင်ဆင်းရဲအလုံးငြိမ့်နေတဲ့နိဗ္ဗာန်ဆိုတဲ့ဒီသဘောကိုတဲ့ရောရောပေါ်ပေါ်တော်ယုံတန်ယုံအာထုတ်နေတော့မရနိုင်ဘူးတဲ့သိထိလမာရပသဘာဒုက္ခမမောသနာဆင်းရဲမှန်သမျှတို့ဤလွတ်မြောက်ရာဖြစ်သောဣဒာနိဗ္ဗာန်ဤနိဗ္ဗာန်ကို အဘေနဌာမသာအနိငယ်များသောဝိရိယစွမ်းအားဖြင့်နတ်လက်တံမရနိုင်နည်းနည်းလေးကြိုးစားရုံနဲ့တော့ရတယ်လားမရဘူးဘယ်လောက်များများကြိုးစားမှရမလဲတနေ့ကိုဘယ်နှစ်နာရီလောက်မပြတ်မလားအားထုတ်မှရမလဲနာရီ20ကျန်တဲ့၄နာရီကတော့အဲ့ရအဲ့ချိန်တော့ထားရသေးတယ်နော်စက်တွေတောင်မှပဲမပြတ်မလား မောင်းနေတယ်ဆိုလို့ရှိရင်တဲ့မကြခင်ပဲပျက်စီးလို့မို့တက်ရှိဖြစ်တဲ့စက်တွေလည်းပဲလေးနိုင်တော့မြတ်စွာဘုရားကနားလိုက်ကြပါအောင်နဲ့တိတယ်တော့တိုးမလုပ်ကြပါနဲ့တောင်းမှမရစေနော်နိုင်20တော့မပြတ်မလားအထုတ်တဲ့အဲ့ဒါကိုသမပဒံဝိရိယခေါ်တယ်အဲ့ဒါကိုပဲအာတာပိတဲ့အာတာပဆိုတာကလုံနာဝိရိယကိုခေါ်တယ်အာတာပိဆိုတာအဲ့ဒီလုံနာဝိရိယရှိတဲ့ပုဂ္ဂိုလ်အာတာပိလို့ခေါ်တယ်ဒါပရမတ်ပြည့်စုံအောင်မယ်အင်္ဂါ သံပဇာနောတတိမာတတိမာမပြတ်ရှုမှတ်နေသောတတိရှိသည်ဖြစ်၍ဒါအင်္ဂါတစ်ချက်မြင်တိုင်းရှုမှကြားတိုင်းရှုမှနံတိုင်းရှုမှစားတိုင်းရှုမှထိတိုင်းရှုမှသိတိုင်းရှုမှကြံပြတိုင်းရှုမှစိတ်ကူးတိုင်းရှုမှစဉ်းစားတိုင်းရှုမှဒွါရ6ပါးမှာဖြစ်ပေါ်လာသမျှအာယုန်တွေကိုဖြစ်ပေါ်ခဲ့ဖြစ်ပေါ်ခဲ့စူးစူးဆိုင်ဆိုင်ရှုနေတာကိုတတိမာလို့ခေါ်တယ်အဲ့ဒီရှုတဲ့တတိဟာအမြဲမပြတ်ရှိပါစေတဲ့ဒါအင်္ဂါတစ်ပါး အခဏအာတာပီဆိုတဲ့အင်္ဂါနဲ့ပြည့်စုံလို့ရှိရင်ဒီတတိမာဆိုတဲ့အင်္ဂါနဲ့မပြည့်စုံနိုင်ဘူးလားပြည့်စုံနိုင်တာပဲအာတာပီမရှိရင်တတိမာဖြစ်ပါမလားမဖြစ်ပါဘူးဝိရိယမရှိဘူးဆိုလို့ရှိရင်မပြတ်ရှုမှတ်မှုရှိပါမလားမရှိပါဘူးအဲ့ဒါတတိယအင်္ဂါဒုတိယအင်္ဂါတဲ့နောက်အင်္ဂါတစ်ခုကသံပဇာနောတဲ့မန်းစွာအပြားအဖြင့်တည်ပြီးဖြစ်၍ဝါအမှန်တိုင်းတည်ပြီးဖြစ်၍ ဝါအမှန်တိုင်းသိသောဝိပဿနာဉာဏ်ရှိသည်ဖြစ်၍အမှန်တိုင်းသိရမယ်လေဖောင်းတာရှုလိုက်တယ်ဆိုဖောင်းတာစဖောင်းတာလည်းသိရမယ်တရွေ့ရွေ့ဖောင်းတက်လာတယ်သိလားဖောင်းတာဆုတ်သွားတာလည်းသိရမယ်ပိန်တာရှုလိုက်တဲ့အခါကျလို့ရှင်စပိန်တာလည်းသိရမယ်တရွေ့ရွေ့ပိန်ကြတော့လည်းသိရမယ်နောက်ဆုံးမှာပိန်တာဆုတ်သွားတာလည်းသိရမယ်အဲဒါလို့ဖောင်းတာအစအလယ်ဆုံးပိန်တာအစအလယ်ဆုံးသိအောင်သူ့ဆိုင်ရှုလို့မလို့တမာရီအားကောင်းလာပြီဆိုလို့ကြည့်ရင် အဲ့ဒီရှုတဲ့ပုဂ္ဂိုလ်ဟာအဲ့လိုတမာရီအားကောင်းလာတဲ့အခါမှာဘိုက်ဖောင်းတယ်ဘိုက်ပိန်တယ်လို့သိပါအောင်လားမသိတော့ဘူးငါဖောင်းတယ်ငါပိန်တယ်ကိုသိပါအောင်လားအဲ့ဒီခိုင်မှာငါကိုကိုသိပါအောင်လားဘာပဲသိနေတယ်လဲဆိုတော့လေလေတောင့်တင်းပြီးတော့ကြွတက်လာတာနဲ့လေလေတောင့်ကြော့ပြီးတော့ပြန်ကြတော့ဒါပဲသိတယ်မဟုတ်ပေဘူးလားအဲ့ဒီတော့အဲ့ဒီရှုတဲ့ပုဂ္ဂိုလ်ကအဲ့ဒီတောင့်တင်းပြီးတော့ကြွတက်လာတဲ့လေကိုငါလို့များသူထင်သေးလား မထင်တော့ဘူးပြန်ရော့ကြပြီးဆုံးသွားတဲ့လေကိုငါလို့ထင်နေလားတခါတောင့်တင်ကြွတက်လာတဲ့လေဟာလည်းပဲအဆုံးမရှိအမြဲတမ်းတောင့်တင်ပြီးတည်မြဲနေတယ်လို့ထင်သလားမထင်တော့ဘူးဒီတောင့်တင်ကြွတက်လာတဲ့လေလည်းပဲဆုံးသွားကုန်သွားတာပဲနောက်တစ်ခါပြန်ရော့ကြသွားတဲ့လေလည်းပဲဆုံးသွားကုန်သွားတာပဲလေဒီလိုမသိပေဘူးလားအဲ့လိုသိလို့ရှင်ဒါအမှန်သီလားအမှားသီလားအမှန်သီးအဲ့ဒါကိုတံပဇာနောတဲ့ သံဃာနောမှန်စွာပြာဖြင့်သိသည်ဖြစ်၍ဝါမှန်တိုင်းသိသည်ဖြစ်၍အဲ့ဒီအမှန်တိုင်းသိတဲ့ဉာဏ်ဒါလည်းရှိရမယ်ဒီတော့စဉ်းစားကြည့်ပါအခုနအာတာတိခေါ်တဲ့ ပြင်းပြင်းထန်ထန်ကြိုးစားအားထုတ်တဲ့လုံလောက်ဝိရိယရှိပြီဆိုလို့ရှိရင်တတိမာခေါ်တဲ့မပြတ်မလတ်ရှုမှတ်နေတဲ့တတိမရှိနိုင်ဘူးလားမပြတ်မလတ်ရှုမှတ်နေတဲ့တတိရှိပြီဆိုလို့ရှိရင်သူရဲ့စိတ်တည်ငြိမ်စုဆိုင်မှုတမာရီအားကောင်းမလာဘူးလားတမာရီအားကောင်းလာပြီဆိုလို့ရှိရင်အခုနပြောသလိုဖောက်မှုပိန်မှုအစာရတဲ့ရုပ်တို့ရဲ့သဘာဝအမှန်ကိုအမှန်တိုင်းမသိပေဘူးလားအမှန်တိုင်းပြီးတော့သာမဇာနာအင်္ဂါနဲ့မပြည့်စုံဘူးလားပြည့်စုံလာတယ်ဒီတော့အရင်စစ်တော့အမြင့်မြေကဆိုတော့ အမှန်တိုင်းသိတဲ့ဉာဏ်ဝိပဿနာဉာဏ်ဖြစ်ဖို့ကစိတ်တည်ငြိမ်စုစိုက်မှုသမာဓိအကောင်းဖို့လိုတယ်စိတ်တည်ငြိမ်စုစိုက်မှုသမာဓိအကောင်းနိုင်အောင်ကလည်းပဲမပြတ်မလားရှုမှတ်နေတဲ့တတိရှိနေဖို့အရေးကြီးတယ်မပြတ်မလားရှုမှတ်နိုင်တဲ့တတိရှိဖို့ကဘာအရေးကြီးပါလဲဝိရိယဟုတ်တယ်မဟုတ်လားပြင်းပြင်းထန်ထန်တင်းတင်းရင်မလျှော့တဲ့ဇွဲနဲ့တဲတဲမဲမဲအာထုတ်ခြင်းဆိုတဲ့သမ္မပဒံလုံးလဝိရိယရှိဖို့အရေးကြီးတယ်တဲ့ အဲ့တော့ခုနပြောတဲ့သံသနာခေါ်တဲ့အမှန်သိဥပဒနာဉာဏ်ရှိဖို့ကအရင်စစ်တော့ဝိရိယကောင်းဖို့ပဲဝိရိယကြီးမားဖို့ပဲဇွဲကောင်းဖို့ပဲဒါအရေးကြီးတယ်ဒီထဲမှာမြတ်စွာဘုရားကမထည့်ခဲ့မဲ့နဲ့ခြံခဲ့ခြံခဲ့တာလေးတစ်ခုရှိသေးတယ်ဝိရိယကြီးမားဖို့ပြင်းထန်တရင်နဲ့လုံလဝိရိယရှိခြင်းရဲ့အကြောင်းဟာပါပါလေအဲ့ဒီအကြောင်းကိုဘယ်လိုရှားမလဲ ဒီတရားကျင့်ကြံအားထုတ်တယ်ဆိုလို့ရှိရင်ကိလေသာတွေငြိမ့်ပြီးတော့ချမ်းသာကိုရနိုင်တယ်လို့ယုံကြည်မှုမရှိတဲ့လူဟာတကယ်ကြိုးစားပါမကြိုးစားဘူးဒီတရားအားထုတ်တယ်ဆိုလို့ရှိရင်ယုတ်သဘောနံသဘောသိတဲ့အတွက်ကိလေသာတွေငြိမ့်ပြီးတော့ချမ်းသာနိုင်တယ်လို့ယုံကြည်တဲ့ပုဂ္ဂိုလ်မှသာလျှင်တကယ်ကြိုးစားတယ်အဲ့တော့တကယ်ကြိုးစားခြင်းဆိုတဲ့ပြင်းထန်တင်းရင်းနဲ့လုံလောက်ဝိရိယအာတာပရဲ့အကြောင်းကဘာလို့လဲယုံကြည်မှု ယုံကြည်မှုအားကြီးရင်အားကြီးသလောက်ကြိုးစားတယ်ယုံကြည်မှုအားသေးရင်အားသေးသလောက်အပြင်းထူတယ်မဟုတ်ဘူးလားအားသေးသလောက်အပြင်းထူတယ်ဒါကြောင့်ယုံကြည်မှုကအခြေခံယုံကြည်မှုအားကောင်းရင်ကြိုးစားမှုအားကောင်းတယ်ကြိုးစားမှုအားကောင်းရင်ရှုမှတ်မှုတတိအားကောင်းရင်ရှုမှတ်မှုတတိအားကောင်းလို့ရှိရင်စိတ်တည်ငြိမ်စုစိုက်မှုတမာရီအားကောင်းတယ်စိတ်တည်ငြိမ်စုစိုက်မှုတမာရီအားကောင်းပြီဆိုလို့ရှိရင်တော့အမှန်တိုင်းသိတဲ့သံပဇာနာဆိုတဲ့ဥပဒနာညာ တစ်ဆင့်နဲ့တစ်ဆင့်ရင့်လာတာပဲအဲ့ဒီဥပဒနာညာတစ်ဆင့်နဲ့တစ်ဆင့်ရင့်လာပြီဆိုလို့ရှိရင်မဲ့ညာကိုညာရောက်ရမလွဲတော့ဘူးအဲ့ဒီသံဃာနာခေါ်တဲ့ဥပဒနာညာရှိပြီရုပ်ကိုစိုက်ရှုတဲ့အခါမှာအခုပြောတဲ့အာတာပခေါ်တဲ့ပြင်းထန်တဲ့လုံလဝီရိယတတိမာခေါ်တဲ့မပြတ်ရှုနေတဲ့တတိသံဃာနာခေါ်တဲ့အမှန်တိုင်းသိတဲ့ဥပဒနာညာဖြစ်နေပြီဆိုရင်အဲ့ဒီရုပ်အရှုခံရုပ်နဲ့ပတ်သက်လို့ကိလေသာဝင်အောင်မလား ငြိမ့်မနေဘူးလားအမှန်တိုင်းသိနေတယ်ဆိုတဲ့ကအဲ့ဒီဖောင်းမှုပိန်မှုပေါ်ကြွမှုနှမ်းမှုပေါ်ချမှုပေါ်မှာငါလို့ဆိုတဲ့အတိမှသိပါအောင်မလားမသိတော့ဘူးပုဂ္ဂိုလ်တ attva ဆိုတဲ့အတိမှရှိပါအောင်မလားမရှိတော့ဘူးရုပ်မြပဲတောင်းတင်းတက်လာတဲ့သဘောမြပဲရွေ့သွားတဲ့သဘောမြပဲကြွလာတဲ့သဘောမြပဲဒါတော့ပဲသိတာပဲအဲ့ဒါတော့သိပြီဆိုအဲ့ဒီပေါ်မှာလူပဲနာပဲပုဂ္ဂိုလ်ပဲတ attva ပဲငါပဲလို့ ဒီလိုအသိမလွဲတော့ဘူးဆိုလို့ချင်းဒါအသိမှန်လားအသိမှားလားအသိမှန်အသိမှန်ဆိုတော့သံပဇာနာတဏိသမာဓိဋ္ဌိဟောဒီအသိရှိနေပြီဆိုရင်အဲ့ဒီရုပ်အဲ့ဒီနာမ်ပေါ်မှာလောဘဒေါသမောဟဆိုတဲ့ကိလေသာအငြိကြီးဝင်မအောင်မလားမဝင်ဘူးဟောအဲ့ဒါတည်ငါပါတည်ငါပါညံဖြစ်ပြီးပယ်တာကိုတည်ငါပါညံမဖြစ်ဥပဒနာညံမဖြစ်သေးပဲနဲ့ရုပ်တဘာဝနာမ်တဘာဝကိုမသိသေးပဲနဲ့အရှုခံရုပ်ပေါ်နာမ်ပေါ်မှာပဲစိတ် သူစိုက်တည်ငြိမ်ယုံမျှတည်ငြိမ်ယုံမျှဖြစ်နေခြင်းကြောင့်ကိလေသာမဝင်မဲနေတာကိုတော့ဝိခံမနပဟံလို့ခေါ်တယ်။ခွာသောအပြင်ပယ်ထားခြင်း။ဟိုကတော့တည်ငါပဟံဆိုတာထုထုပဒနာဉာဏ်တစိတ်ဒေတာဖြင့်ထုထုကိလေသာတစိတ်ဒေတာကိုပယ်တတ်ခြင်းတည်ငါပဟံ။ဒါကြောင့်ကာယေယောပေါင်း၌ကာယ ानु ပတိယုတ်အပေါင်းညတာ တောင်းတင်းတွန်းကောင်းတဲ့သဘောမျှတာရွေရှားတဲ့ကြွတဲ့သဘောမျှတာပုဂ္ဂိုလ်တ attva ငါမဟုတ်ဘူးရှုလျက်ဝိဟရတိနေဤအဲ့လိုရှုနေတဲ့အခါကျတော့ဘာတွေပြောက်နေလဲဆိုတော့အဘိဓါဒေါမနတာအဘိဓါနဲ့ဒေါမနတာကိုဝါလောဘဒေါသကောင်းဆောင်တဲ့ကိလေသာအပေါင်းကိုဝိနေယပယ်ဖြောက်လျက်ဝိဟရတိနေဤပယ်ပြီးနေတယ်တဲ့ဘယ်လိုပယ်နေတယ်လဲခုနပြောတဲ့အတိုင်း အမှန်တိုင်းသိတဲ့ဥပဒနာဉာဏ်ဖြစ်နေတဲ့အခါကျတော့တည်ငါမဟာအပြင်ပယ်ပြီးနေတယ်ဥပဒနာဉာဏ်မဖြစ်သေးဘူးတမာတိဖြစ်ုံမျှပဲစိတ်တင်ငယ်စုလိုက်မှုရှိုံမျှပဲဆိုလို့ရှင်ဟောအဲ့ဒီအခါမှာဝိခမနာပဟံအပြင်အဲ့ဒီကိလေသာတွေကိုပယ်နေတယ်ဒီလိုနှမျိုးပယ်တယ်ဒါကြောင့်အာတာပိကိလေသာကိုပူလောင်၆တွေ့စေတတ်သောပြင်းထန်တင်းရင်သည့်သမ္မပဒံလုံးလဝိရိယရှိသည်ဖြစ်၍တတိမာမပြတ်မလားရှုမှတ်သောတတိရှိသည်ဖြစ်၍ သမ္ပဇာနောမှန်းစွာအပြာအဖြင့်တိတိပြည့်၍ကာယေယောအပေါင်း၌ကာယ ानु ပတ္တိယုတ်မြတာပုဂ္ဂိုလ်တ attva ငါမဟုတ်ဟုရှုလျက်လောကေဥပါဒณะခန္ဓာ၅ပါးဟုသောလောက၌အဘိဓါဒေါမနတံရှုများမရှုမိလင်းဖြစ်ပေါ်လာနိုင်တဲ့အဘိဓါနဲ့ဒေါမနတာကိုဝါလောဘဒေါသကောင်းဆောင်တဲ့ကိလေသာအပေါင်းကိုဝိနေယဝိခမနာပဟံတဏင်္ဂပဟံအပြင်ပဲပြောက်လျက်ဝိရတိနေ၏ ဝိပဿနာနဲ့ကိလေသာအငြိအကြီးပယ်ပုံကိုဘုရားရှင်ကမဟာပရိနိဗ္ဗာန်တုဥဒေသမှာပဲအဲ့ဒါလောက်စုံစုံလင်လင်ဟောပြပြခဲ့တယ်။ဒါကြောင့်စိတ်ရဲ့အငြိအကြီးကိုပယ်တဲ့အနည်း6နည်းထဲမှာဝိပဿနာနဲ့စိတ်အငြိအကြီးကိုပယ်တာဟာအကောင်းဆုံးနည်းပဲတဲ့။ဘာကြောင့်လဲဆိုတော့နှစ်နည်းနဲ့ပယ်နိုင်တာလဲတစ်မျိုးအမြင့်ပြတ်ပယ်နိုင်တာလဲတစ်မျိုးဒီအကြောင်းနှစ်ကြောင်းကြောင့်နှစ်နည်းဆိုတာက တကယ်လို့အရှုခံရုပ်တဘာဝနံတဘာဝကိုမသိသေးဘူးဆိုလို့ရှိရင်စိတ်ထဲမှာအရှုခံအာယုံမှာစိတ်ကလေးစုစိုက်တည်ငြိမ်နေရုံမျှဖြစ်ရင်ဒီအခါမှာလည်းကိလေသာမဝင်ဘူးဝိခမနာအဟံအာခြင်းအညစ်အကြေးကိုပယ်ထားအရှုခံရုပ်တဘာနံတဘာကိုရုပ်တဘာဝနံတဘာဝကိုသိပြန်ပြီဆိုပြန်လို့ရှိရင်လည်းပဲသိနေတဲ့ဉာဏ်ကြောင့်ပဲအဲ့ဒီအရှုခံအာယုံနဲ့ပတ်သက်လို့ကိလေသာတွေမဖြစ်နိုင်ကြဘူးဒါတည်ငါဘာအဖြစ်ပယ်ထားတယ် အဲဒီလိုတရင်ကမဟာအဖြစ်ပဲဥပဒနာဉာဏ်နေတစ်စိတ်နဲ့တစ်စိတ်ညှက်သွားလို့ရှိရင်နောက်ဆုံးထိတ်ဆုံးဥပဒနာဉာဏ်ရဲ့ဟိုဘက်ဆိုရင်မဲ့ဉာဏ်ဆိုတာဖြစ်ပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုပြီးသစ္စာလေးပါးကိုသိပြီဟောအဲ့ဒီအခါမှာအဲ့ဒီမဲ့ဉာဏ်ကဆံရကိလေသာကိုနောက်တစ်ဖန်ပြန်မဖြစ်လာရအောင်ပယ်ပြအမြင့်ပြပယ်သတ်ပြလိုက်ပြီဒါကြောင့်ဝိပဿနာဖြင့်ကိလေသာအငြိကြီးကိုလျှော်ဆေးတာပယ်သတ်တာဟာအကောင်းဆုံးနည်းပဲမကောင်းဘူးလားပြိဿဘယ်လိုပယ်သတ်ရမှာလဲ ရုပ်အပေါင်းကိုရှုမှတ်တယ်စောင့်ကြည့်တယ်ကာယ ानु ပဒနာတတိပဋ္ဌာန်ခံစားမှုတွေစောင့်ကြည့်တယ်ဝေဒနာ ानु ပဒနာတတိပဋ္ဌာန်ခံစားမှုဆိုတာနာရာကျဉ်းနာတောင်းတာတင်နာကြိုက်တာခဲတာစိတ်ထဲမှာပျော်တာဝမ်းသာတာဝမ်းနေတာစိတ်ဆင်းရဲတာစိတ်ချမ်းသာတာအဲ့ဒါတွေဟာခံစားမှုတွေပဲအဲ့ဒီခံစားမှုတွေသူ့ရှိတဲ့အတိုင်းစောင့်ကြည့်အောင်နဲ့နာရင်နာတယ်လို့စောင့်ကြည့်စောင့်ကြည့်တာကိုရှုတယ်လို့ခေါ်တာပဲကျင်းကျင်းနဲ့တောင်းရင်တောင်းနဲ့တင်းရင်တင်းနဲ့လို့စောင့်ကြည့်ပြောရင်ပြောတယ်ပြင်းရင်ပြင်းနဲ့ဝမ်းသာရင်ဝမ်းသာတယ်ဝမ်းနေရင်ဝမ်းနေတယ်လို့ဒီလိုစောင့်ကြည့် အဲ့ဒါလို့စောင့်ကြည့်ပြီးရှုနေရမယ်တဲ့လွယ်လွယ်လေးပဲရှိတာရှိနေတဲ့အတိုင်းဒါစောင့်ကြည့်ရုံဖြစ်တာဖြစ်နေတဲ့အတိုင်းဒါစောင့်ကြည့်ရုံပဲဒါလေးပဲအမှန်တန်လွယ်တယ်စိတ်တ ानु ပဒနာတတိပဌာန်နဲ့စိတ်ဖြစ်သမျှစောင့်ကြည့်တဲ့စိတ်ထဲကလူချင်းလူချင်းနဲ့လူချင်းနဲ့လို့စောင့်ကြည့်စိတ်ဆိုရင်စိတ်ဆိုတယ်စိတ်ဆိုတယ်စောင့်ကြည့်ပြင်းပြင်းနဲ့စောင့်ကြည့်စိတ်ကလွင့်နေရင်လွင့်နေလွင့်နေစဉ်းစားရင်စဉ်းစားတယ်တွေးရင်တွေးတယ်လို့သူ့ဖြစ်နေတဲ့အတိုင်းစောင့်ကြည့်ဖြစ်နေတဲ့အတိုင်းစောင့်ကြည့်တာကိုယထာဘူတံတမပညာတတ်တာပါ ယထာဘူတံရှိတာရှိနေတဲ့အတိုင်းဖြစ်တာဖြစ်နေတဲ့အတိုင်းသမ္မပညာယအမှန်တိတဲ့ဥပဒနာဉာဏ်ဖြင့်တထဗံရှုသိနေရမည်မှတ်နေရမည်စောင့်ကြည့်နေရမည်တဲ့အဲ့ဒါဥပဒနာရှုတာပဲနောက်သဘောတရားလေးတွေမြင်သဘောကြားသဘောနာမ်သဘောစားသဘောလေးတွေပေါ်လာလဲအဲ့ဒီသဘောတွေရှုမှတ်မြင်နေမြင်နေကြားတယ်ကြားတယ်နာနေနာနေစားတယ်စားတယ်နဲ့အဲ့ဒီတိုင်းစောင့်ရှုနေဒါဟာဝိပဿနာနဲ့စိတ်အငြိအကျေးကိုပယ်တတ်နေတာပဲအဲဒီမှာတော့ ကျေးဇူးရှင်မဟာသီဆရာတော်ဘုရားကြီးရဲ့နိနာနှိမ့်တရားအတိုင်းအလွယ်ကူဆုံးဖျားဟောတဲ့ဤတွေတဲကအလွယ်ကူဆုံးဤကိုဒီမှာတော့သုံးထားတယ်။အစာအုပ်မရှိတတ်တဲ့ပုဂ္ဂိုလ်မှာခါကိုဖြောင်းဖြောင်းမမထိုင်ကောင်းမမထိုင်ခန္ဓာကိုယ်နဲ့ကောင်းနဲ့တစ်ဖြောင်းနိုင်ထားစိတ်ကိုချက်တဝိုက်ဝမ်းပိုက်မှာစိုက်မျက်စိမိတ်မျက်စိမိတ်စိတ်ကိုဝမ်းချက်တဝိုက်ဝမ်းပိုက်မှာစိုက်ထားပြီးတော့အဲ့ဒီဝမ်းပိုက်ကဖောင်းကြွတက်လာတဲ့ဆိုဖောင်းနေလို့ယူလိုက်ပိန်ကြသွားတဲ့ဆိုပိန်နေလို့ယူလိုက် ထောင်ကျွတ်တက်လာတာဟာတောင်တင်းတွန်းကန်လာတဲ့ဝါရောရုပ်ပဲရုပ်ကိုရှုတာပိန်ကြသွားတာဟာလည်းအောက်ဘက်ကိုပြန်ပြီးတောင်တင်းတွန်းကန်သွားတဲ့ဝါရောရုပ်ဒါကိုရှုတာပဲရှင်းရွေးနဲ့အဲ့ဒီရုပ်ရဲ့သဘောမှန်ကိုသိလာတယ်ထောင်နေပိန်နေဖောင်းနေပိန်နေနဲ့ရှုရုံပဲဒီကြားထဲမှာစိတ်တရားလွတ်သွားရင်လွတ်နေလွတ်နေလို့ရှုရုံပဲဒီကြားထဲမှာညောင်းလာရင်ညောင်းနေညောင်းနေရှုရုံပဲညောင်းတာနည်းနည်းရော့သွားကြောက်သွားပြီဆိုလို့ချင်းတခါဖောင်းမှုပိန်မှုဝါရောရုပ်ပဲပြန်ရှုအဲ့ဒါလို့ရှုဒီလိုရှုခြင်းအပြင်ကိလေသာအငြင်းချင်းမစင်ကြနိုင် သူစိတ်ထဲမှာလောဘဒေါသစိုက်တဲ့အညစ်အကြေးတွေဝင်လာရင်အဲဒီအညစ်အကြေးတွေကိုကျော်သိဖို့ရအခုပြောတဲ့မိချောင်ကြီးပြီးကြတယ်ထားခဲ့တယ်ဟောပြခဲ့မြတ်စွာဘုရားရဲ့တရားဒေသနာတော်တွေကစုပြီးတော့မဲ့ဒီစိတ်ကိုဖြူစေလိုသောတုတုအာယုန်ညမျိုးစုံနှင့်မကြုံတွေ့စေမငွေ့စေပဲပထမနည်းပြောင်းလေဖုံမုံကောင်းအာယုန်သည် ဒီနည်းခုနပြောတဲ့ကြံတဲ့အငြိအကျေးတင်စရာအာယုံတစ်ခုခုကြောင့်စိတ်ထဲမှာလောဘဒေါသလောဘဖြစ်စရာအာယုံကြောင့်လောဘဖြစ်တယ်ဒေါသဖြစ်စရာအာယုံကြောင့်ဒေါသဖြစ်တယ်ဆိုရင်တဲ့မိမိစိတ်ကိုအဲ့ဒီလောဘဒေါသဖြစ်စရာအာယုံကနေပြီးတော့တဲ့အရာတရားသံဃာယရဏသုံးပါးဆရာသမားအစိုက်တဲ့ လောဘဒေါသဖြစ်เสียမဟုတ်တဲ့မဖြစ်နိုင်တဲ့အာယုန်တွေကိုပြောင်းပြင်ပေးတဲ့ကုသိုလ်ဖြစ်နိုင်တဲ့အာယုန်တွေကိုပြောင်းပြင်ပေးတဲ့ဒီလိုဆိုလို့ရှိရင်လည်းကိလေသာအငြိကြီးစင်ကြဲတော့ပါတယ်ယောင်လေဘုံဘုံကောင်းအာယုန်ဤနုလုံပတိညာချိန်ညိလောနုလုံပတိညာချိန်ညိလောဆိုတာအပြညာအလန္လညာနဲ့ကောင်းမကောင်းတော်မတော်သင့်မသင့်အကျိုးရှိမရှိသင်ရင်စဉ်းစားပြီးတော့တဲ့အကျိုးမရှိတဲ့ဟာကို အသင်နဲ့နှလုံးသွင်းပြီးပဲဖြောက်လိုက်တဲ့လူလုံးပတိညာချင်းညီလောပို့ပြီးမေတ္တာသမထာနဲ့ပို့ပြီးမေတ္တာမေတ္တာပွားပြီးသမထာနဲ့သမထဘာဝနာပွားပြီးပွားရဝိကဝိပဿနာဘာဝနာပွားပြီးအခုပြိဿထိုင်းပြီးတော့ရှုမှတ်တယ်လို့ပေါ့နိ600ရတွင်သင်များရာအသုံးပြုစိတ်ဖုံးဤတလုံးချမ်းသာလိမ့်မည်ဒီကဲဒါတစ်ခေါက်ဆိုကြည့်အောင် မဲဒီစိတ်ကိုယူသေးလိုသောထိုထိုအာယုံညမျိုးစုံနှင့်မကြုံတွေ့စေမမွေစေပဲကြောင်းလေဖုံဖုံကောင်းအာယုံသည် သုလုံးပတိယံချိန်ညိလောပုဗ္ဗိမေတ္တာသမထာနှင့်ဘွာယာဝိပလိ6ရတွင်သင်ညာယာသုံးယူသိမ့်ဖုံးသည်သလုံးချမ်းသာလိမ့်မည်သည်တန်ရပြီဆိုတော့ ညွှန်လိုက်တာတဲ့သင်သွေမနာစိတ်အလှကိုနိညာမရွေ့ခြင်းစစ်စိတ်လောမြေကြီးကြီးလေးတွေ့ခဲ့ပြီးတော့6ထွေနီးဖြင့်ကြောက်စေလွင့်မှမလက်မကြာသင်္ခန္ဓာသည်ချမ်းသာဖုံးလိုက်မှန်သွားသည်ဆိုတာအဲဒီက6ထွေနီးဖြင့်ဆိုတာခဏနီး6ပါးကိုပြန်ညွှန်လိုက်ဒီမှာဒီတရားကိုအစကမနာရသေးတဲ့တရားနာပြိတ္တများနေလို့နည်းနည်းပြန်ပြောလိုက် ပြန်ပြောရင်းနဲ့ဘာလို့လို့ညာလို့လို့နဲ့တရားထိုင်ခိုင်းတယ်ဘလောက်ကောင်းမကောင်းလားသေကာကြီးတရားတုပ်ကြွေးလိုက်တယ်ငိုက်ပြီးသွားတယ်ပြိတ္တဒါကြောင့်တယောက်တော့ထပြေးတယ်လေထပြေးတရားထိုင်ခိုင်းလိုက်တာနဲ့ထပြေးတယ်ဒါအဲ့ဒီစိတ်ညစ်မဲ့16မျိုးတွေကပြောလာတာတွေတော်တော်ပြီးသွားပြီအခုဘာကြံတယ်လဲဆိုတော့မာယာတာထေယမာယာတာထေယမဒပမာဒမာယာတာထေယပမာဒကြံတယ်ဒီတော့ မာယာဆိုတာမိမိပညာဖုံးထားမာယာကုန်မရှိပြန်ရှိဟန်ဆောင်ကားသာတိယမှတ်ကြသေးရချာဟုတ်ပါကုန်မရှိပြန်ရှိဟန်ဆောင်ကားထုတ်ပေါ်ကမှတ်ကြသာတိယမာယာဆိုတာမိမိအဖြစ်ကိုဖုံးလွှမ်းထားတာဖုံးလွှမ်းလို့တဲ့စိတ်ဖုံးလွှမ်းထားတဲ့စိတ်အဲ့ဒီစိတ်ကိုမာယာခေါ်တယ်သာတိယဆိုတာမိမိမှာမရှိတဲ့ဂုဏ်ကိုရှိလေဟန်ဝါကြွား ဆန်းဆောင်လို့တဲ့စိတ်ဝါကြွားလို့တဲ့စိတ်ဒါကိုတာတရားစိတ်ထားဆိုတယ်သူတို့လည်းပဲစိတ်ရဲ့အမြင့်ကြီးပဲတဲ့လောကမှာတော့မာယာကိုအဲဒီကလေးမှာမူယာမာယာများလိုက်တာပြောတယ်မူယာမာယာများလိုက်တာဆိုတာသူဟာခံလောက်တာပြောတာသာသုံးစကားမှာတော့မာယာဆိုတာအဲ့ဒါပြောတာမဟုတ်မာယာကမိမိရှိတဲ့အခြေကိုမရှိလေအောင်ဖုံးတာဖုံးတာမရှိ အပြစ်မရှိဘူးလို့သူများထင်အောင်ဖုံးလွှမ်းလိုတဲ့စိတ်ထားမာယာစိတ်ထားတာရိယဆိုတာကမိမိမှာမရှိတဲ့ကိုယ်ကိုရှိလျောက်ဟန်ဆောင်တယ်မိမိမှာသီလမရှိဘူးသီလရှိအောင်ဟန်ဆောင်တယ်မိမိမှာသမာဓိမရှိဘူးသမာဓိရှိအောင်ဟန်ဆောင်တယ်မိမိမှာပညာမရှိဘူးပညာရှိအောင်ဟန်ဆောင်တယ်အဲ့ဒါတာရိယမိမိဟာမယုံသားဘူးယုံသားခြင်းအောင်ဟန်ဆောင်တယ် မိမိကလောဘတွေသိကြီးနေတယ်ဒါပေမဲ့လောဘနဲ့ခြင်းအောင်ခံဆောင်တယ်မိမိကဒေါသတွေသိကြီးတယ်ဒေါသနဲ့ခြင်းအောင်ခံဆောင်တယ်မိမိမှမရှိတဲ့ဂုဏ်တွေရှိအောင်ခံဆောင်တာကိုတည်းအသာထေရတဲ့မာယာကိုစာပေကလှည့်ပတ်တယ်လို့ဘာသာပြန်တယ်သာထေရကိုကောက်ချစ်ဆင်းလဲတယ်လို့ဘာသာပြန်တယ်လှည့်ပတ်တယ်ဆိုတာလည်းဟုတ်တာပဲမိမိအပြစ်မရှိရှိနေတဲ့အပြစ်ကိုမရှိဘူးထင်အောင်လှည့်ပတ်ပြီးတော့ဖုံးမှရတာကို ထုံးလွှမ်းရတာဆိုတော့အဲ့ဒါလက်ပတ်တယ်ဆိုတဲ့စကားနဲ့ဆီလျော်ပါတယ်သင်္တဂရိုက်စာပေမှာအကြောင်းအရာတစ်ခုထုတ်ပြထားတာရှိရမာယာနဲ့ပတ်သက်လို့ပေါ့လေမာယာနဲ့ပတ်သက်လို့ဆီလျော်တာလေအိမ်နဲ့အိမ်မှာတထေးအိမ်ပေါ့တထေးအိမ်ဆိုတော့ခိုင်းစရာပြုစရာအိမ်ပေါ်အစီအပယောက်ျားမိန်းမရှိကြတယ် ပြီးတော့အဲ့ဒီကတည်းအိမ်မှာလည်းပဲမိန်းမအသေးပါအိမ်ပေါ်လည်းရှိတယ်ယောက်ျားအသေးပါအိမ်ပေါ်လည်းရှိတယ်ရှိတော့အဲ့ဒီအိမ်ကတထေးကတော်ကသူရဲ့အိမ်မှာခိုင်းထားတဲ့ခိုင်းစေထားတဲ့အသေးအပါကျွန်းယောက်ျားနဲ့သူကရီငန်းနေတယ်ခိုင်းထားတဲ့အသေးအပါကျွန်းယောက်ျားနဲ့ရီငန်းနေတော့ ငင်းငန်းတယ်ဆိုတော့သိမှသိကြပါမယ်မသိပါဘူးငင်းငန်းတယ်ဆိုတာဘယ်လိုဖွင့်ရပါမလဲမေတ္တာမျှနေတယ်လို့ပဲပြောရတယ်သတိကြတော့ဒီလုံးကျော်ကသူရဲ့အစဉ်ပန်းနဲ့မေတ္တာမျှမေတ္တာမျှတဲ့အခါကျတော့သူတကာတတိကြီးကိုရမှာဒီရဲ့အစဉ်ပန်းကျွန်ယောက်ျားနဲ့ပေါက်ပြားလေးရှိတယ်ဒီနေ့တော့ တရေကြီးတခြားသွားနေတော့မှလစ်ပြီဆိုပြီးတော့သူ့ရဲ့ငယ်တတိကတော်ရဲ့ငယ်တဲ့ဒီအသေးပတ်ကျွင်ယောက်ျားအနာရောက်တဲ့အခါကျတော့တတိကတော်ကအဲ့ဒီကျွင်ယောက်ျားကိုဖက်ပြီးတော့သူကနှခမ်းစုပ်လိုက်တော့အဲ့ဒီတော့မှပဲဒီဥစ္စာတတိကြီးကရောက်လာတော့တွေ့ဒါနဲ့ခက်လန်းလန်းကဖြစ်နေတတိကြီးဝုန်းနဲ့တော့ထွက်တယ် ဒေကြီးဟုံးနေတော့ဒုက္ခထွက်တဲ့အခါကျတော့မိုးမီးလောင်တာပေါ့အဲဒီတည်းမှာအသေးကတော့သူ့အိမ်ခံခေါ်ပြီးတော့ကျင်းတာမောင်းတာဒီတော့မှတတိကတော့ကမောင်ရဲ့တဲ့မှားပါမယ်တဲ့ဒါမောင်ကဒီလိုမသိမချင်းပြုတယ်ဆိုလို့ရှိရင်နှစ်ယောက်လုံးစိတ်ဆင်းရဲကိုဆင်းရဲဖြစ်ကြပါလိမ့်မယ်တဲ့အကြောင်းပြောပြရစီဟုတ်လား တခြားမဟုတ်ပါဘူးတဲ့ဟောဒီကောင်လေးဟာမနေ့ကမောက်မှုထားတဲ့ပယုတ်လုံးကိုတဲ့ပယုတ်လုံးဆိုတာဟုတ်ခဲ့ဘူးခါတော့နာမည်တစ်မျိုးပဲသူကစားစရာအမော်မြတ်စားစရာတစ်ခုပဲအဲ့ဒီပယုတ်လုံးကိုတဲ့ဒီကောင်လေးခိုးစားတယ်ခိုးစားတာကိုစစ်မေးတဲ့အခါကျတော့သူဟာမစားဘူးဇွတ်ညင်းနေတယ်တဲ့ဒါကြောင့်မဟုတ် ဇွန်ညင်းနေတာပေါ်အောင်ဆိုပြီးသူ့ပါဇက်ကိုကျမနမ်းကြည့်တာပါနမ်းကြည့်တော့ပါဇက်ကပျော်လုံးတော့နမ်းနေတယ်အဲ့ဒီကောင်လေးအဲ့ဒါအိမ်ကထောက်ပြလိုက်ပါတယ်ဒီကောင်လေးထားလို့မဖြစ်ဘူးတဲ့တော်တော်ကြာကြာအိမ်ရှိတာအကုန်ပြောင်းလိုက်မယ်ပါပါလိမ့်မယ်ပါခေါ်လဲအဲ့ဒီစိတ်ထားနေပါဖြစ်လို့ပါတဲ့သူအပြည့်ကို ဖုံးကွယ်တာသူ့ပြစ်ကဘာအဖြစ်ပါလဲပယုတ်လုံးနန်းတဲ့အဖြစ်လေဟုတ်လားပယုတ်လုံးနန်းတဲ့အဖြစ်အဲ့ဒါဖုံးကွယ်တယ်တဲ့အဲ့ဒါပြုကိုမာယာခေါ်တယ်မိမိအဖြစ်ကိုတနည်းနည်းနဲ့ဖုံးကွယ်တယ်ဆိုလို့ရှိရင်မာယာပဲတဲ့ယောဂီများမှာတော့အဲ့ဒီမာယာမရှိရဘူးတဲ့ဘယ်လိုလဲဆိုတော့စကြပါစို့မိမိက ရှင်မကြိုက်အောင်ဆိုပြီးတော့ရှင်အောင်ထောင်းပြီးတော့ထိုင်နေလေရစထိုင်တော့ကောင်းကောင်းပါပဲမှတ်လို့ကောင်းကောင်းတပြေးပြေးခါကညှစ်သွားကောင်းကစိုက်ကောင်းကစိုက်လာတဲ့အခါကျတော့မြက်ခုံကလေးလာလေးလာတော့ဆက်ခနဲ့ဆက်ခနဲ့ဖြစ်လာခဏနာရီခွဲကျတော့ကောင်းကကြံ့ထီကြံ့ထီတဲ့အခါကျတော့အေးဒီတိုင်းနေရတာစိတ်ရှိပါတယ်လေဆိုပြီးတော့ကြံ့ထီရတဲ့နဲ့ပဲဖောင်းနေပိန်နေဖောင်းနေပိန်နေနဲ့တော့ လှုပ်ရင်းလှုပ်ရင်းနဲ့တဖြည်းဖြည်းရှူးရှူးနဲ့ဖြစ်သွားတယ်။ကိုယ်နိုင်ခွဲလောက်ကြတော့ဘုန်းကြီးလာကြည့်တဲ့အခါကျတရှူးရှူးတွေ့။ဒါပေမဲ့ဘုန်းကြီးတွေကတော့ဘာမှတော့ပြောမတော့ဘူး။ဟောတနာပါလေသူခင်ဗျအိတ်ချင်ပဲအိတ်ပါလေ။မနေ့ကျတော့တရားစစ်တဲ့အခါကျတော့ယောဂီညကဘယ်အချိန်အိတ်တုံးတတိတော့7နာရီမှအိတ်တယ်ပြ 7နိုင်တော့အိတ်တယ်သူက9နိုင်ခွဲရတော့အိတ်တော့အိတ်သွားတာပဲဒါပေမဲ့လို့ဟုတ်တယ်9နိုင်ခွဲ10နိုင်ကျတော့လက်နှုတ်ပြီးထတာကိုထပြီးဖြစ်သေးဘူးဆိုပြီးတရားမှအောင်မှဆိုထပြီးမှတ်တယ်ဈဉ္ဉံလျှောက်လိုက်ထိုင်လိုက်7နိုင်ဘုန်းကြီးတွေလာကြည့်တော့သူကအမေဈဉ္ဉံလျှောက်လို့သူကထိုင်လို့တွေ့နေတယ်ဟုတ်အဲ့ကြတော့သူကဟုတ်တယ်ယောဂီညပဲဒီအိတ်တော့7နိုင်မှအိတ်ပါတယ်ဗျာသူကမှန်လားမှန်လား မှန်တယ်မှန်တယ်ပဲမှန်တယ်မှန်တယ်ပဲဒါပေမဲ့အမှန်တကယ်လို့သူ့အပြစ်ကိုဖုံးထားလို့တဲ့စိတ်မရှိဘူးဆိုလို့ရှိရင်သူအစိတ်ငါကြောက်ရမှာဟုတ်လားဘယ်လိုကြောက်ရမှာလဲတပည့်တော်ဗျာ9နာရီခွဲလောက်ကတော့မှန်ရင်မှန်ရင်နဲ့ငိုက်ပြီးအိပ်ပျော်သွားတယ်ဗျာ9နာရီပဲ10နာရီကျတော့နိုးတာနဲ့အိုက်ကြမှာဆက်မှတ်တယ်7နာရီကျတော့တခါပြအိပ်ရတယ်ဗျာလို့ဒီလိုကြောက်ရမှာဟုတ်လားဒီလိုမဟုတ်ဘဲနဲ့ ဆက်တနိုင်ကြမှာအိပ်ပါတယ်ဘုရားဆိုတော့အမှန်တဝက်အမှန်တဝက်ဆိုတော့အပြစ်ဖုံးတာမဟုတ်ဘူးလားဖုံးထားတယ်အဲယောဂီမှာတော့အဲ့လိုမာယာမသုံးရဘူးတဲ့မာယာမသုံးရင်လုံးလုံးမာယာသုံးလို့ရှိရင်လုံးလုံးတရားမတတ်ဘူးတဲ့ယောဂီသင်္ကချွေပြင်းတယ်အဲကြောင့်ယောဂီသင်္ကတပါးထဲမှာအတ္တထောဟတိအမာယာဝီတဲ့ အတထောမကောက်ကြည့်မကျန်လဲဒီအမာယာဝီဆရာကိုမလက်ပတ်ပြီးဟောဒီဖြစ်၏မလိုက်ပါရဘူးခုနလက်ပတ်လိုက်တာမဟုတ်ဘူးလားလက်ပတ်လိုက်တာပဲလက်ပတ်တယ်ဆိုတော့တနည်းအားဖြင့်သကလုံးကြီးရင်ဒီဒီနဲ့ပြောမယ်ဆိုရင်ဘာလို့ခေါ်မလဲလိန်တာပဲမဟုတ်လားတနည်းကညင်လာတာပဲမဟုတ်လားလက်ပတ်တယ်ဆိုတာလိန်တာညင်လာပဲဆရာတော်ဥဒ္ဒဇာရကအမေရှိဘူးတဲ့လောကမှာတဲ့ အလိမ်အညာခံရတဲ့လူတန်းသားတဲ့ပါတဲ့အများဆုံးအလိမ်အညာခံရတာကမ္မထမ်းဆရာပဲအများဆုံးအလိမ်ညာခံရတာကမ္မထမ်းဆရာပဲသူကလိမ်မညာမသိလဲထုတ်ပြောလို့ဖြစ်တာမဟုတ်ပဲဘူးအဲယောဂီပဲနဲ့မဟုတ်တာတွေပြောနေတော့လို့ဒီလိုပြောလို့မဖြစ်ဘူးအဲဒီလိုပြောလို့ချင်းဩငါမဟုတ်တာပြောတာဆရာတော်သိသွားပြီဆိုစိတ်ထဲမကောင်းဖြစ်နေရင်သူတော်တော်နဲ့မှတ်လို့မရဘူးအဲအဲ့လိုကလည်းပြောလို့မဖြစ်ဘူးတနည်းနည်းနဲ့လှည့်ပြီးတော့သူသုံးမဩရတာပေးယူရတယ် မာယာမဖြစ်ရဘူးတဲ့သာထေယဆိုတာမိမိမှာမရှိတဲ့ဂုဏ်ကိုရှိလေဟန်ဆောင်ွားကြွားတာတဲ့မိမိမှာမရှိတဲ့သီလကိုသီလမပြည့်စုံတာသီလပြည့်စုံရောဟန်ဆောင်တယ်တမာရီမပြည့်စုံတာတမာရီပြည့်စုံရောဟန်ဆောင်တယ်မိမိမှာဥပဒနာဉာဏ်ပညာဘုံဉာဏ်မရှိတာရှိအောင်ဟန်ဆောင်တယ်ပညာတွေပေါ့ပညာအပြည့်နဲ့တခါတည်းကျတော့လည်းအဲ့ဒါလိုမရှိတဲ့ဘုံကိုရှိအောင်ဟန်ဆောင်တဲ့ယောဂီလည်းတွေ့တတ်တာပဲယောဂီက သဘောမပေါက်သေးဘူးဘယ်လိုသဘောမပေါက်တာလဲဆိုတော့ဩကမ္မထာတရားဆိုတာသူကိုယ်တိုင်လည်းဒါတွေပြင်းပြင်းပြင်းထန်ထန်တိတိကျကျအထုတ်လာလို့သူလည်းတွေ့ခဲ့တယ်နောက်တစ်ခါရုပ်ပေါင်းညောင်များစွာကိုလည်းပဲစစ်စစ်မင်းမြန်လို့ဟုတ်အတွေ့အကြုံတွေကလည်းအများကြီးရှိနေတယ်အဲဒီတော့ဘယ်လိုတွေ့ရင်မှန်တယ်ဘယ်လိုတွေ့ရင်မှားတယ်ဘယ်လိုလျှောက်ရင်မှန်တယ်ဘယ်လိုလျှောက်လျှောက်လို့ချင်းမှားတယ်မဟုတ်ဘူးဆိုတာသူသိနေတာပဲလို့သဘောမပေါက်တဲ့အခါကျတော့တခါတရံမှာ တချို့ယောဂီကသူ့ကိုယ်သူအထင်ကြီးစေခြင်းတဲ့အခါကျတော့ကြားဘူးနာဝဝိပဿနာဉာဏ်တွေကိုသူ့အသိလုံလုံပြီးပြောတာရှိတယ်ရှိတတ်တယ်များသောအားဖြင့်ဆိုရင်အဲ့ဒါကြတော့ယောဂီငယ်တွေကမလုပ်တတ်ဘူးအဲအခုနမာယာအခုနပြောတဲ့မာယာမျိုးကြတော့ယောဂီငယ်တွေကများတတ်တယ်အဲအခုပြောတဲ့တာတရားကယောဂီကြီးတွေကများတတ်တယ်ယောဂီကြီးတွေကမလားသူတို့ကသူတို့ထင်ကြီးစေချင်တာဟုတ်နားလည်များထင်ကြီးမလားတတိတော်ဘုရားတွေ့လိုက်တာမှဘုရား ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ပြီးပြက်နေတာကြီးပဲတွေ့တာလက်ဇတ်တရားဒီစိတ်ထဲကိုတခါတည်းညှိငွေလာတာပါပဲတရားလောကကြီးနေကုန်မနေကျွန်တော်ပါဘူးတတိတော့ဒီဘဝနဲ့ဘဝတုံးနေပါပြီဟုတ်တာမဟုတ်ဘူးသူပြည့်စိတ်တောင်းမငြိမ်ဘူးသမာဓိတောင်းမဖြစ်သေးဘူးစိတ်တဝိတ္တိတောင်းမဖြစ်သေးဘူးပြောလိုက်တာကတော့အဲ့ဒါမိုးထိုးနေတာပဲအဲ့ဒါဘာခေါ်ရတဲ့သာထေယနော်ဘာခေါ်ရတဲ့ဘာကြောင့်လဲ မရှိတဲ့ဘုံကိုကြည့်လေအောင်ဟန်ဆောင်လို့အဲ့ဒါယောဂီကြီးတွေများသောအားဖြင့်ဖြစ်တတ်တယ်ကမ္မဋ္ဌာန်းဆရာရဲ့သဘောကိုသူကိုချင်းစာမသိတတ်ပဲဘူးအဲ့ဒါကမ္မဋ္ဌာန်းဆရာတော့အသာနားထောင်နေရတာပဲအဲသူစကားထုတ်တော်တဲ့အခါမှာတတိတလားနဲ့လှည့်ပဲ့ပြီးပြုတ်ပြင်ပြရတယ်ဘယ်နဲ့တရားကြီးဘယ်နဲ့ဓမ္မကြီးဘယ်နဲ့မဟုတ်တယ်ကြောက်ပြောနေတရားကြီးစိတ်တော်မငြိမ်နေဘူးစိတ်တော်သူတို့တော့မဖြစ်သေးဘူးလို့ဒီလိုသွားပြောလို့မဖြစ်ဘူးသွားပြောရင်စိတ်ပြက်သွားရင်သူကတရားတွေ့တယ်တော့မတွေ့ပဲနေမှာသိုးရတာဟုတ်ဒါကြောင့်အသာပဲနားထောင်နေရတယ် အဲ့ဒီသာထေရလည်းလုံးဝမရှိရဘူးတဲ့ယောဂီမှာတော့ယောဂီမှာတော့လုံးဝမရှိရဘူးယောဂီမဟုတ်တဲ့လူတွေဆိုလို့ရှိရင်တော့ရှိရင်အကုသိုလ်တော့ဖြစ်တာပေါ့လေမကောင်းကျိုးတွေတော့ရနိုင်တာပေါ့သူတို့တရားအထုတာမဟုတ်တဲ့အတွက်တရားမတက်ဘူးတော့မရှိဘူးယောဂီမှာတော့တရားကိုမတက်တာအဲ့ဒီမာယာနဲ့သာထေရတွေရှိနေတယ်ယောဂီအင်္ဂါ၅ပါးထဲမှာအဲ့ဒီမာယာသာထေရပါယောဂီအင်္ဂါ၅ပါးကဘာတွေပါလိမ့်မလဲပဓာနိအင်္ဂါတရား၅ပါးလေ မနစ်ယောဂီဖြစ်ပြီးတော့ယောဂီအင်္ဂါတော့မသိဘူးဆိုတော့ဒုက္ခပါပဲလားပထမဆုံးဘုရားတရားမင်္ဂယရဏသုံးပါးကံကံရဲ့အကျိုးတရားကိုယုံကြည်တဲ့သတ္တရှိရဒါယောဂီအင်္ဂါတစ်ပါးနော်ဘာကြည့်ရမလဲယုံကြည်တဲ့သတ္တရှိရမယ်ဒုတိယကျမ်းမာရတရားမရှုမှတ်နိုင်တော့အောင် ကျမ်းမာရေးချွေးနေတာမျိုးမဖြစ်ရဘူးတဲ့ဒါပေမဲ့တာမညခေါင်းကြိုက်တာတာမညဖျားတာနာတာဗိုက်နာတာဗိုက်အောင်တာလက်လေးတာခေါင်းမှုတာဒါကတော့မကြမ်းမာတာမဟုတ်ဘူးမကြမ်းမာတာမဟုတ်ဘူးအဲ့ဒါအခိုက်အတန့်နဲ့ရှုမှတ်ပြလိုက်ရင်ပျောက်သွားတာပဲဗိုက်နာတာလည်းရှုမှတ်ပြရင်ပျောက်သွားတယ်လက်လေးတာခေါင်းကြိုက်တာလည်းရှုမှတ်ပြရင်ပျောက်သွားတာပဲဗိုက်အောင်တာလည်းရှုမှတ်ပြရင်ပျောက်သွားတာပဲတင်းတင်းနဲ့ကိုက ဒါတွေရှိမှလို့ရှိရင်ပြောင်းငိမ့်နိုင်တယ်ဆိုတော့ယုံကြည်မှုရှိထားပြီးတော့အဲ့ဒီယုံကြည်မှုနဲ့တင်းတင်းတင်းတင်းထန်ထန်ရှိမှရင်ပြောက်သွားတာပဲအဲ့ဒါမျိုးကမကြမ်းမှဘူးမခေါ်ဘူးလောဘကိုမရှိမှနိုင်လောက်အောင်စိတ်အာရုံတော့မစိုက်နိုင်လောက်အောင်ဖြစ်နေတဲ့ကျမ်းမာရေးချွတ်တက်နေတဲ့အချိန်မျိုးကိုမကြမ်းမှဘူးခေါ်တယ်အဲ့ဒါလိုအခြေအနေမျိုးမရှိတာကိုကျမ်းမာတယ်လို့ခေါ်တယ်အဲ့ဒီကျမ်းမာမှုယောဂီမှာရှိရတယ်ယုံကြည်ကျမ်းမာနောက်တစ်ခုကအခုပြောတဲ့ဟာပဲ အတ္ထောဟောတိအမာယာဝီအတ္တနာယထာဘုဒ္ဓသတ္တိဇေဝအတ္တနာယထာဘုဒ္ဓအဝိတတဝါသတ္တိဇေဝသဗ္ဗမစာရိတုဝိညုတုအတ္ထောဇေဝမကောက်ခြင်းမစင်လဲဒီ၎င်းဝါမိနိမမရှိတဲ့ဂုံကိုရှိဟန်ဆောင်ရှိလေဟန်ဆောင်ဒီ၎င်းအမာယာဝိသမနှဲ့တတ်ဒီ၎င်းဝါမိမိအပြစ်ကိုဖုံးမထားဒီ၎င်း သတ္တရိစေဝမြတ်စွာဘုရား၌၎င်းဝါဆရာသမား၌၎င်းဝိညာဉ်သူနမြမစာရိသူတရားအတိရှိတဲ့တရားအထုဘောအပ္ပသထုကတုံ၌၎င်းအတ္တနာမိမိကိုယ်ကိုယထာဘုဒ္ဓဟုတ်တိုင်းမှန်စွာအရှိအရှိအတိုင်းအာဝိကရောတိထင်စွာပြု၏ယောဂီဟာလက်ပတ်မှုဆိုတဲ့မိမိအပြည့်ကိုဖုံးထားမှုလည်းမရှိရဘူးဒီမာယာစိတ်ထားမရှိရဘူးအတ္တထောဟောတိ စောက်ကြည့်ဆင်းလဲမှုဆိုတာမိမိမှာမရှိတဲ့ဂုဏ်ကိုရှိနေအောင်ဟန်ဆောင်မှုလည်းမရှိရဘူးရိုးတာဖြောင်းရမယ်နှုတ်လည်းဖြောင်းရစိတ်လည်းဖြောင်းရမယ်နှုတ်လည်းဖြောင်းရမယ်ကိုယ်လည်းဖြောင်းရမယ်ယထာဝတ္တအတ္တနာအာဝိကရောတိဆရာသမားစီတရားကြောက်တဲ့အခါကျတော့လေအမှန်အတိုင်းနဲ့ဖြောင်းပြောင်လေးကြောက်မိမိတရင်သုံးမှာအတုပအထုဖက်တွေနဲ့ဇုံတရားကိစ္စပေါ်လို့ပြောစရာဆိုစရာတွေ့ကြုံလာတဲ့အခါကျတော့လေ မှန်မှန်ပဲပြောဖြောင်းမြောင်ပဲပြောတယ်မဟုတ်တာတွေမပြောနဲ့မမှန်တာတွေမပြောနဲ့ရှိထားတဲ့အပြစ်ဖော်မဖုံးမထားနဲ့မရှိတဲ့အကုန်မဖော်နဲ့လူရင်းကတော့ရိုးရဖြောင်းရမယ်ဖြောင်းဆင်းရမယ်ဒါပဲအဲ့ဒီအင်္ဂါတစ်ပါးဘယ်နှပါးရှိသွားပါလဲယုံကြည်ကြမ်းမှဖြောင်းမှန်စွာပညာဝိရိယပညာဆိုတာဒီအင်္ဂါလည်းပြည့်စုံရမယ်တဲ့အဲ့ဒီအင်္ဂါက မြတ်စွာဘုရားကတော့ဥရိယဘယညာလို့ဒီလိုမိန့်တော်မူတယ်ဥရိယထဂါမိနိယပညာယသမဏကတော်တဲ့ယုံနာတို့ရဲ့ဖြစ်မှုပြတ်မှုကိုသိတဲ့ဥပဒနာဉာဏ်နဲ့ပြည့်စုံတယ်အမြင့်ဆုံးကိုပြောတာယောဂီမှာပြည့်စုံရမယ်အင်္ဂါအမြင့်ဆုံးယုတ်ယုံနာတို့ရဲ့အစဖြစ်ပေါ်မှုအဆုံးပြည့်စည်သွားမှုကိုရှင်ရှင်သိနေတဲ့ဥပဒနာဉာဏ်ခေါ်တဲ့ဥရိယဘယဉာဏ်နဲ့ပြည့်စုံရမယ်တဲ့ဒါကအမြင့်ဆုံးပြည့်စုံရမှာကိုပြောတော့ပါ ဥရိယဘိယဉာဏ်နဲ့မှပြည့်စုံနေဆိုလို့ချင်းအဲ့ဒီယောဂီကဆက်သာအထုတ်မဲ့ဖို့မရဘဲတော့မနေဘူးရတော့ရမှသိကြတယ်ဒါကြောင့်မလို့ဥရိယဘိယဉာဏ်ကိုယောဂီရဲ့ယောဂီမှပြည့်စုံမယ်အင်္ဂါလို့ပြီးလို့မိန်တော်မူတယ်သို့တော်လည်းပဲပြောတာဟောတာနိပြတာကိုနားလည်နိုင်လောက်တဲ့ဉာဏ်ရှိတယ်ဆိုလို့ရှိရင်ပဲအဲ့ဒီဉာဏ်အဲ့ဒီပညာဟာယောဂီမှပြည့်စုံရမယ်အင်္ဂါပါပဲပြောတာဟောတာကိုနားလည်သဘောပေါက်နိုင်တဲ့ ဉာဏ်ပညာရှိတဲ့ဆိုရင်လည်းယောဂီမှာပြည့်စုံမယ်ပညာနဲ့ပြည့်စုံနေပြီနောက်တစ်ခုကဝိရိယတဲ့ဝိရိယတော့ပြောစရာမလိုအယုဘောတွင်အရေးတဲ့အကျော်မြင်တာကြံမစေတွေးစာခန်း6လူရုပ်ပြောက်ပိန်6ပြားချက်ဖြစ်ပါစေအမြတ်ဆုံးဒုက္ခမရကမထရမ်းနဲ့မှတ်မလဲဆိုတဲ့ဇွဲလုံးကဝိရိယနဲ့ပြည့်စုံပါမယ်အယုဘောအရေးကလေး အယိုးပေါ်မှာအကျော်မြင်လေးတွေရှက်တန်းပြီးတော့အဲ့ဒီအကျော်မြင်လေးတွေပေါ်မှာအရေကလေးတည်ုံတင်နေအထက်အသားတစ်ခုမှမရှိဘူးအသွေးတွေလည်းခြောက်သွားပြီသွေးတွေလည်းမရှိတော့ဘူးအဲ့လိုနေတယ်ဆိုလို့ရှိရင်အဲ့ဒီလူကတော်တော်ဝါဝါဖြစ်ဆိုစိုးစိုးကြီးကြီးဖြစ်နေမှာနော်ဖြစ်ဘယ်လိုဖြစ်နေမလဲပိန်ခြောက်ပြားချမနေဘူးလားအဲ့တော့ကြောင့်ကြိုးစားပြီးဆိုလို့ချင်းသူဟာယောဂီမှာပြည့်စုံရမယ့်ဝိရိယနဲ့မပြည့်စုံဘူးလားအာတာပြီးမဖြစ်ပေဘူးလားဖြစ်တာပေါ့ အဲ့ဒါတော့မဟုတ်သေးဘူးစိုးစိုးပြေပြေဝါဝါဖြူဖြူကြီးဆိုရင်တော့ဘယ်လိုယူဆပါအာတာဘူးပဲနော်အာတာဘူးဖြစ်နေပြီအဲ့လိုဆိုရင်ယောဂီပြည်တော်မနဲ့ပြည်တော်မနဲ့ဝီရိယနဲ့ပြည်တော်မှာမလားမပြည့်စုံနေဘူးအာတာပူးနေတော့မယ်နော်ဒါကြောင့်နောက်ဆုံးအင်္ဂါကလုံလောက်ဝိရိယတဲ့ယောဂီအင်္ဂါဒီ၅ပါးနဲ့ပြည့်စုံအောင်ကြိုးစားပြီဆိုလို့ရှိရင်တော့အဲ့ဒီယောဂီတရားမရပဲမနေဘူးတဲ့ ဆိုပါယုံကြည်ကြမှာတောင့်မှန်စွာပညာဝိရိယယုံကြည်ကြမှာတောင့်မှန်စွာပညာဝိရိယသို့ ကြယောဂီ ယေရှုမြတ်တရားမြတ်မိပါတရားမြတ်မိပါယေရှုမြတ်ယေရှုမြတ်တရားမြတ်မိပါယေရှုမြတ်ယေရှုမြတ်တရားမြတ်မိပါယေရှုမြတ်တရားမြတ်မိပါသင်္ဃာ၅ပါးအကုန်ညတရားကြာနေပါသင်္ဃာ၅ပါး ကြာမည်ပါအဲဒီယောဂီငါးငါးပါးထဲမှာအတ္တဝတိအာမယဝီတဲ့မာယာစိတ်ထားလည်းမရှိရဘူးသာတရားစိတ်ထားလည်းမရှိရဘူးတဲ့အဲဒီလိုမှယောဂီတရားရတယ်တဲ့ ပုဂ္ဂိုလ်ဆိုလို့ရှိရင်တရားမရဘူးတဲ့တရားအမထုတ်တဲ့ပုဂ္ဂိုလ်မှာတော့မာယာဆိုတာလည်းလိန်နာလှက်ပတ်တာပဲသာထေယဆိုတာလည်းလိန်နာလှက်ပတ်တာပဲလိန်နေလှက်ပတ်တဲ့ညာတယ်ဆိုလို့ရှိရင်တော့မုဒ္ဒဝါဒပဲမုဒ္ဒဝါဒ မမှန်တဲ့စကားပြောတာပဲတဲ့မမှန်တဲ့စကားပြောပြီဆိုလို့ရှိရင်တော့ကောင်းကျိုးတွေရမလားမကောင်းကျိုးတွေရမလားမကောင်းကျိုးတွေရမယ်ဒီဘဝမှာတော့မဟုတ်တဲ့မမှန်တဲ့စကားပြောလို့ရှိတဲ့ပုဂ္ဂိုလ်ဘယ်သူယုံမလဲမယုံဘူးမယုံဘူးဒီတော့အဲ့ဒီလူအများအကြောင်းအရာတစ်ခုကိုပြောလိုက်ပြီဆိုလို့ရှိရင်ဘေးကလူကဘယ်နဲ့များပြောလိုက်ပြောပြန်ပြောတတ်တယ်ဆိုတော့မလေးဒီကောင်ဆယ်ခွန်းပြောတစ်ခွန်းတည်းမှာကွယ်ဒီလိုပြောတယ် သူဆယ်ခွန်းပြောတော့ပါတဲ့တခွန်းလောက်ပဲယုံတယ်အမေတခွန်းလောက်တော့ယုံရမှာခက်ခဲခဲ့ပဲအဲ့လိုကြတော့မူတော်ဝါဒဓမ္မကြတော့အဲ့ဒါလိုမယုံမကြည်ရှိတဲ့ပုဂ္ဂိုလ်ကိုယုံကြည်လောက်တဲ့သလားမရှိတဲ့ပုဂ္ဂိုလ်လိမ်ပြောညာပြောလက်ရှိတဲ့ပုဂ္ဂိုလ်ကိုဘယ်ပုဂ္ဂိုလ်ကဆက်ဆံခြင်းမမလဲမဆက်ဆံခြင်းမဘူးသူ့သလားကဘသူကလေးလေးစားစားနားထောင်မလဲနားမထောင်ဘူးသူ့ဘောကတကယ်လို့ငွေကြေးအကြတဲ့တွေ့နေမယ်ဆိုလို့ရှိရင် လက်ပြန်ပြန်ဆက်ပါမယ်တပည့်သာပြန်ဆက်ပါမယ်လို့သိသိပေါက်နေပါတယ်ဟောဒီမှာထီလက်မှရှိပါတယ်ကြည်ပါအဲ့တော့ငွေတစ်ထောင်လောက်ချီးပါလက်ပြန်ကြရဲ့အဲ့ဒီချီစုငွေသွားထုတ်ပြီးတော့ကျွန်တော်ပြန်ဆက်ပါမယ်လို့သူပြောတဲ့တိုင်အောင်သူဘယ်သူယုံမလဲမယုံဘာကြောင့်မလဲလိမ်နဲ့ညာတတ်လို့မာယာတာထေရများလို့မဟုတ်လားမမှန်စကားမမှန်လို့ဒါကြောင့်မလို့အဲ့ဒီမမှန်တဲ့စိတ်ထား စကားမမှန်တဲ့စိတ်ထားလိမ့်တတ်ညာတတ်တဲ့စိတ်ထားတွေဖြောက်ပြီးတော့အမြဲတမ်းအမှန်ကိုပြောပြီးအမှန်ကိုလုပ်တတ်တဲ့စိတ်ထားပြအောင်မွေးပြီးရတယ်အမှန်ပြောအမှန်လုပ်တတ်တဲ့စိတ်ထားရှိပြီဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကလူမယိုသေးဘူးလားယိုသေးတယ်မလေးစားဘူးလားလေးစားတယ်သူစကားကိုသူများမလိုက်နာဘူးလားလိုက်နာတယ်တခြားလူတွေဘာပြောနေနေတခြားလူတွေကအကုန်လူတရားလောက်ကမဲတယ်တစုံတရာအကြောင်း အဖြစ်အပျက်တစ်ခုကိုမဲတယ်မဲတယ်လို့ပြောနေတယ်လူတရားကမဲတယ်လို့ပြောပေမဲ့အဲ့ဒီလိမ်မပြောတတ်တဲ့လူကဟာအဲ့ဒါမဲတာမဟုတ်ဘူးဖြူတယ်လို့ပြောရင်ဘေးကလူကဘယ်လိုယုံမှမလဲဖြူတယ်လို့ယုံမလားမဲတယ်လို့ယုံမလားတယောက်နဲ့တရားနော်ဘာကြောင့်ဒီတယောက်တည်းပြောတာကိုယုံတာလဲမန်ကန်တီကြီးလို့နော်သစ္စာစကားကဆိုတတ်တဲ့ပုဂ္ဂိုလ်မဟုတ်မန်စကားကဆိုတတ်တဲ့ပုဂ္ဂိုလ်ဟုတ်တဲ့ဒါကြောင့်မို့ လိန်တတ်တဲ့တမမှန်ပြောတတ်တဲ့မူရာစိတ်ထမာယာစိတ်ထပါတိယစိတ်ထဆိုတဲ့စိတ်အငြိအကျေမရှိနေပဲနဲ့တဲ့မှန်တဲ့စကားကိုသာဆိုတတ်အောင်မှန်တာကိုသာပြောတတ်ကြံတတ်တွေးတတ်လုပ်တတ်အောင်အဲ့ဒီစိတ်ထားမျက်ရှိအောင်လေ့ကျင့်ရမယ်တဲ့အဲ့ဒါလိုလေ့ကျင့်ပြီဆိုလို့ရှိရင်ဒီဘဝမှာလည်းပဲအကျိုးတွေရတယ်နောက်ဘဝမှာလည်းပဲအကျိုးတွေရတယ်မမှန်တာကိုပြောတတ်လုပ်တတ်တဲ့လူဆိုလို့ရှိရင်တဲ့ ဘုရားများဆိုတတ်နေပြီဆိုရင်အဲ့ဒီလူဟာသူ့လောကမှာမပြုတ်ဝနဲ့မကောင်းမှုမရှိတော့ဘူးတဲ့လိမ္မာပြောမှမေဆိုလို့ကျင်တော့အဲ့ဒီလူဟာလောကမှာသူမပြုတ်ဝနဲ့မကောင်းဘာရှိဘူးတဲ့အကုန်လုံးပြုတ်ဝနဲ့အမေလည်းတောက်ဝနဲ့အဖေလည်းတောက်ဝနဲ့တတော်လည်းတောက်ဝနဲ့သူ့ဥစ္စာလည်းခွန်ဝနဲ့သူ့သားမယားအိမ်လည်းပြင်ပဝနဲ့ရက်ဒေသလည်းတောက်သားဝနဲ့လိမ်ပြောမှမေဆိုလို့ရှိရင်တဲ့ဒါကြောင့်ဧကန္တမအတိတတမုတာဝဒိဋ္ဌဇန္တုနော ဝိထိန်နာပရလောကတာနတ္တိလောနတ္တိပပံအာဂရိယံဘုရားရှင်ကဧကနမတိတတမုသာဝဒိဋ္ဌကံတုနောဝိထိန်နာပရလောကတာနတ္တိပပံအာဂရိယံဧကန္တမံသစ္စာတရားတိဟုသောတခုတည်းသောအမှန်တရားကိုအတိတတကြောလွန်၍သွားသောမုသာဝဒိဋ္ဌမဟုတ်မမှန်လည်းပြန်ပြောဆိုလေရှိသော ဝိထိဏပရလောကတဓမ္မလောကကိုကြောခိုင်း၍ထားသောဇန္တုနောတတ္တဝါအားလောကေလောက၌အကာရိယသူမပြုဝံသောပါပမကောင်းမှုမည်သည့်နတ္ထိမရှိကြ။လိန်ပြောတဲ့လူဆိုတာဓမ္မလွန်ကြောခိုင်းထားတာ။ဓမ္မလွန်ကြောခိုင်းတယ်ဆိုတာဓမ္မလွန်အရေးမျောတွေးပြီးကြောက်နေတာလား။ဓမ္မလွန်ဘဝဖြစ်ခြင်းအဖြစ်ဆိုတဲ့သဘောထားတာလား။ ဖြစ်ခြင်းရဖြစ်ဆိုတဲ့သဘောထားတာငါလိမ်လိုက်တဲ့အတွက်ကျွန်တော်ဘဝမှာငရဲကြရမယ်ကြပြီပြိတ္တာဘဝဖြစ်ခြင်းလည်းဖြစ်ပါသေးနောက်လူဘဝများပြန်ရောက်လို့မလို့ဗဇက်ကပုတ်ခြင်းလည်းပုတ်မြန်နာရင်လည်းနာခန္ဓာကိုယ်ကအသွေးအသား၆ကပိမ့်လိမ်နေခြင်းနေပါစေကိစ္စမရှိဒီဘဝကောင်းရင်တော်ပြီဆိုပြီးတော့ဓမ္မလွန်ကြောခိုင်းထားတတ်တယ်တဲ့အဲဒီလိုမူသားပြောဆိုလေးရှိတဲ့ပုဂ္ဂိုလ်အဲ့ဒီမျိုးဟာနတ္တိပါပါအဂါရိယသူတို့မပြုတ်နဲ့မကောင်းဘူးဘာမှရှိဘူးတဲ့ လိမ်မပြောမိဆိုလို့ရှိရင်တော့အဲ့ဒါမပြုတ်သူတို့ပြုတ်မနဲ့ကောင်းမှုမကောင်းမှုနဲ့သူတို့ကိုပြုတ်နဲ့ဒါကြောင့်မလို့ပဲမြတ်စွာဘုရားအလောင်းတော်များပါဘုရားအဖြစ်ရရရပြီးတဲ့အချိန်ကစပြီးတော့ကံကဘုဒ္ဓဝါဒကံကိုတော့အတိအကျလုံးလုံးနဲ့တဲ့တခြားကံလေးပါတော့ယံဖယံခါတော့မှားမိတယ်မှားမိတတ်ဘာကြောင့်လဲဆိုတော့ မှားပြီတယ်မှားပြီတယ်ဘာကြောင့်လဲဆိုတော့